ဒီနေ့တော့နံပါတ်5ပတ္တတိသံဘောဇဉ်တရားပတ္တတိတရားဆိုတာစိတ်စတသိက်နံတရားတွေပါပဲအဲ့ဒီစိတ်စတသိက်နံတရားဟာပတ္တတိတရားအဲ့ဒီစိတ်စတသိက်နံတရားနဲ့တွဲမိပြီးနေတဲ့ရုပ်တရားလဲပတ္တတိသံဘောဇဉ်တရားဖြစ်ပေါ်လာတဲ့အခါမှာစိတ်စတသိက်နံတရားတွေ ငြိအေးလာတဲ့အခါကျတော့အဲ့ဒီယုတ်တရားများလည်းပဲငြိအေးပြီးတော့လာတတ်တယ်ဒါပတ္တတိတံဘောဇဉ်တရားတဲ့နံပါတ်5ငါးခုမြောက်ဘောဇဉ်တရားတန်တံဝါဣဇတံပတ္တတိတံဘောဇင်ကံအထိမေဣဇတံပတ္တတိတံဘောဇင်ကိုတိပသနာတိအတန်တံဝါဣဇတံပတ္တတိတံဘောဇင်ကံ နာတိမေဣဇာတံပတ္တတိတံဘောဇင်ကိုတိပသနာတိယထာဇာနုပ္ပန္နတာပတ္တတိတံဘောဇင်ကတာဥပ္ပါဒောဟောတိတင်စပသနာတိယထာသာဥပ္ပန္နတာပတ္တာတိတံဘောဇင်ကတာဘဝနာပါရိပူရိဟောတိတင်္စပသနာတိ ဘေခဝေယဟန်တို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည်ဣဇာတံကိုတွင်သန္တာ၌သန္တံထင်ရှားရှိသောပသတိသံဘောဇင်ကဝါပသတိသံဘောဇင်တရားကိုမူလီ မေငါဤဣဇာတံကိုတွင်သန္တာ၌ပသတိသံဘောဇင်ကိုပသတိသံဘောဇင်တရားသည်အဋ္ဌိရှိဤဣတိဤသို့ပါဇာနာတိတိယမိ ဧဇာတံကိုတွင်သန္တာ၌အာသာတာထင်ရှားမရှိသောပါသတိတံဘောဇင်ကံဝပါသတိတံဘောဇင်တရားကိုမူလေမေဃာဧဇာတံကိုတွင်သန္တာ၌ပါသတိတံဘောဇင်ကောပါသတိတံဘောဇင်တရားသည်နာတိမရှိသိပေဣတိဤသို့ပါဇနာတိတရားမည်ယထာဇအကျင်ချင်းအဖြစ်လီအနုပ္ပန္နတာရှိကမဖြစ်ဘူးသေးသောပါသတိတံဘောဇင်ကသာပါသတိတံဘောဇင်တရားဤ ဥပ္ပါတော်ယခုတဖန်အသိဖြစ်ပေါ်၍လာခြင်းသည်ဟောတိဖြစ်၏တင်စထုအသိဖြစ်ပေါ်လာတဲ့အကြောင်းကိုလည်းပါဇနာတိသိရမည်ယထာဇာအကျင့်ချင်းအဖြစ်လီဥပ္ပန္နသာဖြစ်ပေါ်လာပြီးသောပါဒတိတံဘောဇင်ကတာပါဒတိတံဘောဇင်တရားဤဘာဝနာပါရိပူရိမိမိသန္တာနဲ့အပြည့်အစုံပွားများပြည့်သည်ဟောဒီဖြစ်၏တင်စထို အပြည့်အစုံပွားများပြည့်တဲ့အကျင့်ကိုလည်းပါဇနာတိသိရမည်ဣတိဤသို့ ပါတာတိတံဘောဇင်ကတာပါတာတိတံဘောဇင်တရားဤဥပ္ပါတိန်ဖြစ်ပုံခြင်းအရာကိုဒေသတိဂုရုနာရှိသွာပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တတိမိမိတန်တမပါတာတိတံဘောဇင်တရားဖြစ်နေရင်ဖြစ်မှသိရမယ်နံပါတ်1 မိမိတန်တန်မှာပါတာတိတန်ဖို့စဉ်တရားတွေမဖြစ်သေးဘူးဆိုရင်မဖြစ်မှသိရမယ်။နံပါတ်3မိမိတန်တန်မှာပါတာတိတန်ဖို့စဉ်တရားတွေရှိကတဲ့ပုံမူတုတ်တယ်ပြီးတော့ဖြစ်လာတယ်ဆိုရင်ပုံမူတုတ်တယ်ပြီးဖြစ်နေတဲ့အကြောင်းကိုသိရမယ်။နံပါတ်4မိမိတန်တန်မှာပါတာတိတန်ဖို့စဉ်တရားတွေအပြည့်အစုံ ပွားများပြီးပြီဆိုရင် အပြည့်အစုံ ပွားများပြီးမှသိရမယ်။၄ချက်ပေါ့၄ပိုင်းပေါ့။ အမတန်ချမ်းသာတဲ့ဘောဇင်တရားပါပဲသူအကျိုးတရားသဘောပါပဲပါတာတိတံဘောဇင်တဲ့อืมစာသင်ထားတဲ့ပုဂ္ဂိုလ်များမှဒီတရားကဟောလို့နာကြားလို့ပို့ပြီးတော့ကောင်းတယ်ပါတာတိတရားနှစ်မျိုးရှိတယ်ကာယပါတာတိစိတ်တပါတာတိတဲ့ပါတာတိတရားနှစ်မျိုးပါတာတိဆိုတဲ့ပုဂ္ဂိုလ်အ ਨੇ မြန်မာပြန်ဆိုတဲ့ခါကျတော့ ငြိမ်ခြင်းငြိမ်တဲ့သဘောကိုပင်လင်ဂုတ်ပုတ်တစ်ခုကိုထည့်ပြီးတော့မြန်မာဝဟရအနေနဲ့ငြိမ်အေးခြင်းလို့အေးဆိုတဲ့တရားတစ်ခုထည့်ထားတယ်ဝဟရတစ်ခုထည့်ထားတယ်ဒါကြောင့်ရှေ့ကမြန်မာပြန်လာပေါ့ငြိမ်အေးခြင်းငြိမ်ချမ်းနေတဲ့သဘောတည်ပင်လင်အေးအေးဆေးဆေးရှိတဲ့အတွက်ကြောင့်မို့သူကိုငြိမ်အေးခြင်းလို့မြန်မာပြန်ကြတယ်ဒါပါတာတိဆိုတာငြိမ်အေးခြင်း အဲ့ဒီပါသတိကကာယပါသတိစိတ်တပါသတိနှမျိုးကာယပါသတိဆိုတာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာခေါ်တဲ့စေတသိက်နံခန္ဓာ၃ပါးကိုကာယပါတတိလို့ခေါ်တယ်။ဝိညာဏခန္ဓာခေါ်တဲ့စိတ်နံတရားကိုကြတော့စိတ်တပါတတိလို့ခေါ်တယ်။အဲကြောင့်ပါတတိတရားလို့ဆိုလို့ရှိရင်ပါတတိတံဘောဇဉ်လို့ပြောလိုက်ရင်နံခန္ဓာ၄ပါးပါဝင်တယ် ဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနာခန္ဓာ၄ပါးအဲ့ဒီစိတ်စရသိနာခန္ဓာတရား၄ပါးယောဂီရဲ့ခန္ဓာကိုယ်ထဲမှာငြိအိပ်ပြီးတော့နေတဲ့သဘောကိုပင်လင်းပါတတိတံဘောဇဉ်တရားတဲ့ဒီတော့စိတ်စရသိနာတရားတွေငြိအိပ်ပြီးဆိုတော့ရှင်ဒီနာတရားတွေရဲ့တရားမိယာဖြစ်တဲ့ယုတ်တရားများလည်းပဲငြိအိပ်ပြီးတော့လာတော့တယ်တဲ့ဒါကြောင့်မို့အာလုံးယုတ်ရောနာရောငြိပြီးတော့အေးပြီးတော့နေတယ် ဘလို့ညည်းပြီးတော့ဘလို့အိပ်ပြီးတော့နေမလဲဆိုတော့ကိုယ်တိုင်ဖြစ်တော့ကိုယ်တိုင်သိမှာပေါ့ကိုယ်တိုင်ဖြစ်တော့ကိုယ်တိုင်သိတာပါပဲပူတာပင်တာကြောက်ကြတရားတွေဘာမှမရှိဘဲနဲ့အနာရာကျင်တာကြိုက်တာခဲတာတွေဘာမှမရှိဘဲနဲ့ခန္ဓာကိုယ်တစ်ကုံလုံးအေးအေးဆေးဆေးဖြစ်ပြီးတော့လိမ်ငြိမ်တဲ့ခန်းထဲမှာဖျောင်းတိုင်မီလေးများထွန်းထားသလိုပဲငြိမ်ပြီးတော့နေတယ်ဒီငြိမ်ပြီးတော့အေးပြီးတော့တစ်ကုံလုံးလည်းပဲအေးပြီးတော့အေးအေးဆေးဆေးဖြစ်နေတယ် ပူဇော်ပင်ဇော်ကိလေသာတရားတွေဘာမှမရှိဘူးတဲ့ယခင်ကဆိုလို့ရှိရင်စိတ်ကလေးကထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်လိုက်တခါတခါယာကဖြစ်လိုက်လောဘဖြစ်လိုက်ဒေါသဖြစ်လိုက်မာနဖြစ်လိုက်စသဖြင့်စိတ်တွေကခဏမငြိမ်ဝက်ဖြစ်နေတယ်အပူအပင်တွေနဲ့ဖြစ်နေတယ်အဲ့ဒါလိုခဏမငြိမ်တဲ့စိတ်စတဲ့စိတ်နံတရားတွေဟာဒီပါဏတိတံဘောဇဉ်တရားဖြစ်ပေါ်လာပြီဆိုရှင်အေးအေးဆေးဆေးဖြစ်သွားတော့တယ်ဒီလိုအထွက်ဝင်တွေမရှိတော့ဘူးတည်ငြိမ်ပြီးတော့နေတယ်လိမ်ငြိမ်တဲ့ခန်းထဲမှာ မိလေးများထွန်းထားတယ်လို့ပဲတည်ငြိမ်နေတယ်အဲဒါတော့ပါတတိသံဘောစဉ်တရားတွေကအလွန်အကဲဖြစ်ပေါ်လာပြီဆိုရှင်အိမ်ငြိမ်ပြီးတော့ဖြစ်ပေါ်လာအခါကျတော့ရှုမှတ်နေတဲ့စိတ်ကလေးတွေပဲလင်းအယောင်ကလေးများထွက်နေတယ်လို့ထင်ရတယ်။ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်မှန်ရင်မှန်ရင်နဲ့အဲ့ဒီဖောင်းတာပိန်တာလေးတွေအလွန်အလွန်သိမ်မွေ့ပြီးတော့ငြိမ်ပြီးတော့အေးပြီးတော့လာတဲ့ခါကျတော့အရှုမှတ်နေတဲ့ဒီသင်္ခါရတရားတွေဟာ စိတ်ကလည်းအလွန်တည်ငြိမ်လာတဲ့အတွက်ကြောင့်မို့ကိုရောစီရောအလွန်အေးအေးဆေးဆေးဖြစ်နေတဲ့အတွက်ကြောင့်မို့အဲ့ဒီစိတ်ကလေးကရှုမှတ်နေတဲ့စိတ်ကလေးဒီပင်လည်းအာယုံရောစိတ်ကလေးရောအယောင်လေးတွေထွက်နေတယ်လို့ထင်ရတယ်ဒီတရားဟာနိဗ္ဗာန်တရားပဲလို့နိဗ္ဗာန်နဲ့လည်းသူကမှားယွင်းသွားတတ်တယ်သိဆန့်ကျဲသောတရားပေါ့အေးဆေးဆေးဖြစ်နေတတ်တယ်အပူအပင်အသောကဘာမှမရှိဘူးမှိတ်ထတဲ့မျက်စိကိုမဖွင့်ခင်ဘူးသူကအဲ့ဒါလောက်ကြီးအေးဆေးတယ်တဲ့ ဘယ်သူနဲ့မှစကားမပြောခင်ဘူးကိုယ်တယောက်တည်းပဲကိုနေခင်တယ်ကိုတရားနဲ့ပဲကိုနေခင်တယ်အဲ့ဒါလို့အေးအေးစိတ်စိတ်တည်တည်ငြိမ်ငြိမ်နေတဲ့တရားကိုပါတတိတံဘောဇဉ်တရားဖြစ်နေတယ်လို့ဆိုတယ်အဲ့ဒီသဘောတရားများယောဂီတွေမှမထင်ရှားဘူးလားထင်ရှားဘယ်လိုထင်ရှားတာတော့အရှင်ဘုရားပြောတဲ့အတိုင်းဒီလိုတို့မှာအလုံးထင်ရှားနေတယ်ပေါ့ထင်ရှားပါစေဆုတောင်းတာပါပဲဟုတ်လားอืม နားလည်ရင်ပြီးတာပါပဲ။အော်ကိုယ်တန်တမဒီတရားပေါ်လာပြီဆိုရှင်အော်ဒီတရားတွေကပါတရိသံဘောစဉ်တရားတွေပဲလို့ကိုယ့်ကိုယ်နားလည်ဖို့ပေါ့။ဖြစ်ပြီးတဲ့ပုဂ္ဂိုလ်လည်းပဲနားလည်ဖို့မဖြစ်တဲ့ပုဂ္ဂိုလ်လည်းဖြောင်းအထွားတာပေါ့။ဒါတော့ပါတရိသံဘောစဉ်တရားရဲ့လက္ခဏာကဘာလဲဆိုတော့ပါတတိသံဘောစဉ်ကောပါတတိသံဘောစဉ်တရားသည်ကာယစိတ်တဒရထဥပသမလက္ခဏောစိတ်စတဲ့စိတ်တရားတို့ဤညေအေခြင်း လက္ခဏာရှိ၏ စိတ်စရသိတရားတို့ငြိအေးခြင်းလက္ခဏာရှိ၏စိတ်ရောစရသိရောငြိပြီးတော့အေးပြီးတော့နေတယ်တည်ပြီးတော့ငြိပြီးတော့နေတယ်အေးစရရှိတယ်ဒါတော့ပါဏိသဘောစဉ်တရားဖြစ်လိုက်ရင်ဘယ်တရားတွေကင်းပြောက်သွားသလဲလို့ဆိုတော့ဩတ္တိစပြဋ္ဌာန်းတဲ့ကိလေသာအကုသိုလ်စိတ်အဲ့ဒီဩတ္တိစပြဋ္ဌာန်းတဲ့ကိလေသာအကုသိုလ်စိတ်တွေဟာဩတ္တိစတရားတွေမကြမကြဖြစ်ရင် စိတ်ဟာမငြိမ်မသက်ရောက်ရက်ခတ်ပြီးတော့ဆူပွက်ပြီးတော့နေတယ်စိတ်တွေဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ကိလေသာတွေဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်အဲ့ဒါလိုစိတ်ခဏခဏအထွက်အဝင်များတဲ့သဘောဟာဥဒိစ္စပြတ်တန်းတဲ့အကုသိုလ်စိတ်တွေယောဂီမှာဖြစ်နေတယ်လို့ဆိုလိုတယ်အဲ့တော့အကုသိုလ်ဥဒိစ္စပြတ်တန်းတဲ့အကုသိုလ်စိတ်တွေယောဂီတန်တန်မှာအထွက်အဝင်သိပ်ပြီးတော့များရင်စိတ်တွေဟာမငြိမ်မသက် ဖြစ်ပြီးတော့ရောက်ရက်ခဆူ ပူလောင်ပြီးတော့နေကြတယ်စိတ်တရားဟိုပြန်လိုက်ဒီရှေ့လိုက်မထိုင်ခြင်းထိုင်ခြင်းသလိုထိုင်ခြင်းသလိုလိုတရားပေါ်မှာမမွေ့မလျောဩအဲ့သဘောတရားတွေအရင်အစပိုင်းဒီမှာမရှိဘူးလားစိတ်တွေကကဏမငြိမ်ပဲနဲ့အဲ့ဒါလိုဩဒိစ္စတရားတွေကကြရုပ်ကြရက်ဖြစ်ပြီးတော့မငြိမ်မသက်ဖြစ်နေတဲ့အခါမှာဒီပတ္တိတံဘောဇဉ်တရားတွေဟာမဖြစ်နိုင်ဘူးပတ္တိတံဘောဇဉ်တရားဖြစ်ပေါ်လာပြီဆိုရှင်လည်းပဲဒီဩဒိစ္စတွေဟာလည်းပဲမရှိတော့ဘူး ဒါကြောင့်မို့ဥဒိစ္စပြတ်ထန်းတဲ့ကိလေသာအပူဓာတ်တို့မှကင်းငြိတဲ့အခါမှာဒီတရားဖြစ်လာတယ်စိတ်အဝင်ထွက်တွေများတဲ့ဥဒိစ္စပြတ်ထန်းတဲ့အကုသို့ကိလေသာတရားတွေငြိအိပ်သွားတဲ့အခါမှာမှဒီပါတတိတံဘောဇဉ်တရားတွေဆိုတာဟာဖြစ်လာနိုင်တယ်ကိလေသာအပူပင်သိမ့်များတဲ့ပုဂ္ဂိုလ်တန်တမှာဒီတရားမဖြစ်ဘူးဒါနားလည်ဖို့လိုတယ် အဲ့တော့စိတ်စရတိနံတရားခုနကပြောလာတဲ့အတိုင်းပေါ့စိတ်စရတိနံတရားတွေကနာမခန္ဓာ၄ပါးကတည်ငြိမ်လာပြီဆိုတော့ရှင်အဲ့နတ်ခန္ဓာ၄ပါးတရားဖြစ်တယ်ရုပ်ခန္ဓာကိုယ်ကြီးကလည်းသူဘယ်လိုလာမလဲတည်ငြိမ်ပြီးတော့လာတယ်ငြိမ်အိမ်ပြီးတော့လာတယ်ဒီလိုဆိုတော့စိတ်ရောရုပ်ရောတည်ငြိမ်ပြီးတော့အိမ်ဆေးပြီးတော့နေတယ်ပူစရာပင်စရာတွေဘာမှမရှိငြိမ်သက်ပြီးတော့နေတယ်ငြိမ်အိပ်ပြီးတော့နေတယ်ပူပန်မှုတွေ ဘာမှမရှိတော့ဘူးတဲ့အဲ့ဒါပါတတိသံဘောဇဉ်လက္ခဏာသဘောတရားပဲဒါကာယစိတ်တဒရထဥပသမလက္ခဏာကိုရောစေရောပူပန်မှုမရှိဘဲနဲ့ငြိအေခြင်းသဘောလက္ခဏာရှိတယ်ကျန်ကန်ဒီလိုဆိုတယ်ဒါပါတလိသံဘောဇဉ်တရားလက္ခဏာသဘောဟောရာသခေါ်တဲ့ကိစ္စသဘောကဘယ်လိုလာလဲဆိုတော့ပါတာတိသံဘောဇဉ်ကပါတာတိသံဘောဇဉ်တရားသည် ကာယစိတ်တတရထနေမတနာရသော ကိုယ်စိတ်တို့ဤပူလောင်ခြင်းကိုနှိမ်နှင်းခြင်းကိစ္စရှိ၏ကိုယ်စိတ်တို့ဤပူလောင်ခြင်းကိုနှိမ်နှင်းခြင်းကိစ္စရှိတယ်မငြိမ်မသက်တဲ့လူဆိုးသူဆိုးများတဲ့နေရာမှာနိုင်ငံအုပ်ချုပ်တဲ့အစိုးရများကဘာလို့ရတာတော့ဘာသာလို့ရတာတော့နှိမ်နှင်းရတယ်ဘယ်လိုနှိမ်နှင်းရတာတော့လူဆိုးတွေဘာလို့ရတာတော့ တပရတာပေါ့တပရတာပေါ့လူဆိုးတွေသိသွားပြီဆိုလို့ရှိရင်အဲ့ဒီနေရာမှာဘာဖြစ်သွားလဲဆူဆူပူပူဆူပူရှိသေးရလားငြိမ်ပြီးတော့ဝော့ပြီးတော့လာတာပေါ့ဟုတ်လားမလားအဲ့ဒါအဲပါတတိတံဘောဇဉ်တရားတွေဖြစ်ပေါ်လာပြီဆိုလို့ရှိရင်ငြိမ်ဝော့ပြီးပြသွားတယ်ဟုတ်ရဲ့လားကိလေသာတွေဘာဖြစ်သွားမလဲအေးငြိမ်ဝော့ပြီးပြကြီးတရားဆိုတာဒီတရားပေါ့ဟုတ်လား ပါဏတိသံဘောဇဉ်တရားဖြစ်ပေါ်လာပြီဆိုရှင်အရင်ကဆူပွက်နေတဲ့ပူလောင်နေတဲ့ကိလေသာအဆိုတအစိတ်တအပူဓာတ်တွေဘာဖြစ်သွားမလဲငြိမ်ပြီးတော့ကြာသွားမယ်ဟိုးပြီးတော့ကြာသွားမယ်ဥပမာအဖြစ်ရေခွက်တစ်ခွက်ကြီးပေါ့ရေလေးကတည်ငင်နေတာဆိုရှင်ရေလေးဘယ်လိုနေလဲကြည်ပြီးတော့မနေဘူးလားဩရေခွက်ကိုသွားလှုပ်လိုက်ပြီဆိုရှင်အနေမထားတာဘူးလားရေထဲမှာအနေထားတာပြီဆိုရှင်ဟောဒီရေတွေဟာပြည့်ချွဲ့ပြီးတော့လာတယ် ဟုတ်ရလားပြစ်ချွဲ့ပြီးတော့လားကြည်လင်တဲ့ရေကသွက်လက်တယ်ကြည်လင်နေတဲ့အနယ်မရှိတဲ့ရေကသွက်သွက်လက်လက်ရှိတယ်အနယ်ရှိတဲ့ရေရေကပြစ်ချွဲလာတယ်စူထိုင်းလာတယ်ဒါလိုပဲကိလေသာမရှိတဲ့ကိလေသာကင်းတဲ့ပါတတိတံဘောဇဉ်တရားတွေဖြစ်နေတဲ့စိတ်ဟာငြိမ်သက်ပြီးတော့တွတ်တွတ်လက်လက်ရှိတယ် သာသနိသံဘောဇဉ်တရားမဖြစ်နိုင်တဲ့ကိလေသာအပူဓာကြီးတွေသိပြီးတော့ထိုက်ကြွပုံခံနေရင်စိတ်အစဉ်ဟာဘယ်လိုနေမလဲကြရောက်ကြရဖြစ်ပြီးတော့စုထိုင်ပြီးတော့ပြည့်ချွဲပြီးတော့ကိလေသာအစုဓာတ်တွေနဲ့ရောနှောလာတယ်အဲကိလေသာအစုဓာတ်တွေရောနှောလာရင်ပြည့်ချွဲလာရင်စိတ်အစဉ်ဟာမတီမငြိမ်တော့ဘူးတဲ့ဥဒိစ္စတွေကြရောက်ကြရဖြစ်ပြီးတော့ဥဒိစ္စ ဥဒိစ္စရဲ့လက်ချက်ရအခြားခြားကိလေသာတွေလည်းပဲပူလောင်ပြီးတော့ကြောင်ကြရဖြစ်ပြီးတော့ဆူပွက်လာတယ်အဲ့ဒီကိလေသာတွေကိုတဖြည်းဖြည်းတဖြည်းနှိမ်နှိမ်ပြီးတော့သွားခါကျကိလေသာတွေငြိမ်ပြီးအောင်သွားဘူးလားကိလေသာငြိမ်ဝသွားပြီဆိုလို့ရှိရင်ပါဏိသဘောစဉ်တရားတွေအေးစိတ်ပေါ်လာပြီဆိုလို့ရှိရင်ကိလေသာတွေငြိမ်ဝပိပြပြီးတော့မသွားဘူးလားအဲဒါကြောင့်မို့ငြိမ်ဝပိပြရေးတရားဆိုတာပဲတရားတယ်ပါဏိသဘောစဉ်တရားဟုတ်လားဒီတရားမှညှိုးပိပြတဲ့တရား ပါတဏိသံဘောစဉ်တရားဖြေမှငြိဝော့ပြီးပြတယ်ပါတဏိသံဘောစဉ်တရားမဖြစ်ရင်ငြိဝော့ပြီးပြရလားဟောလောကမှာငြိဝော့ပြီးပြဆိုတာက ပြောတာရှိတာဟုတ်ရလားအပြောတာရှိတာတကယ်ကိုတွေ့တရားမှတကယ်ကိုငြိဝော့ပြီးပြသွားတယ်ဒါရမို့ဒီပါတတိတံဘောစဉ်တရားရဲ့ရာသခေါ်တဲ့ကိစ္စတရားကကိုစေတို့ပူလောင်ခြင်းကို နှိမ်နှင်းခြင်းကိစ္စရှိတယ်ပူလောင်ခြင်းလုံးဝမရှိတော့ဘူးပူလောင်ခြင်းအကုန်လုံးကိုသူကနှိမ်နှင်းလိုက်တယ် မိဘူးကိုရေနဲ့ဖြန့်လိုက်တော့ဘာဖြစ်သွားမလဲငြိမ့်အိပ်သွားတာပေါ့အဲ့ဒီသဘောတရားပေါ့အရင်ကဆိုတော့ရှင်ကိလေသာတို့ရောက်စိတ်ကပူလောင်နေတယ်ဟိုအကြောင်းစဉ်းစားဒီအကြောင်းစဉ်းစားဟိုအစိတ်ကူဒီအစိတ်ကူဟိုစဉ်းစားဒီစဉ်းအမျိုးမျိုးပေါ့အခုတော့ဒီကိလေသာအပူဓာတ်ကြီးဘာဖြစ်သွားပြီလဲငြိမ်ဝတ်သွားပြီပြိပြသွားပြီဆိုတော့အငြိမ့်ဓာတ်ကြီးပေါ်လာတယ်တကယ်ကိုအေးဆေးဖြစ်ဖြစ်သွားတဲ့သဘောတရားပါပဲတဏှာကြီးနှစ်နာရီဆိုတာခਿੱတခဏလေးထင်ရတယ်ဒီလိုထင်ရတယ်ဟုတ်တယ်မဟုတ်လား အဲနှစ်နာရီနှစ်နာရီကြော်ကြော်ထိုင်ပြီးမလဲပဲခတခဏလေးဖြစ်တယ်တဲ့အချိန်ကုန်မှန်းမသိသူကကုန်သွားတယ်ဘာလို့လဲအမှန်ကကောင်းနေလို့ပေါ်တာလေးကလည်းပဲသိသိမွေ့မွေ့လေးစိတ်ပြမှန်းနေတဲ့ရှုစိတ်တဲ့ရှုတိတဲ့စိတ်ကလေးကလည်းပဲအေးအေးဆေးဆေးပြာလောက်မခတော့ဘူးငြိမ်ငြိမ်သက်သက်တီတီငြိမ်ငြိမ်အေးအေးဆေးဆေးဖြစ်နေတဲ့ခါကျတော့တနာရီနှစ်နာရီနှစ်နာရီကြော်ကြော်သုံးနာရီနီးပါးများလောက်ထိုင်ပေမဲ့အချိန်ဟာကုန်မှန်းမသိကုန်ကုန်ပြီးတော့သွားတယ် ဒါပါတိတန်ဖိုးစဉ်တရားရဲ့ရသခေါ်တဲ့ကိစ္စသဘောတရားအလွန်ထင်ရှားနေတဲ့အချိန်ပဲတဲ့ယောဂီတို့ဒီသဘောတရားတွေယောဂီများမှမထင်ရှားဘူးလားထင်ရှားပါတယ်ဗျနောက်ပိစုပဋ္ဌာန်သဘောပိစုပဋ္ဌာန်ဘယ်လိုပေါ်လာမလဲဆိုတော့ပါသတိသံဘောဇင်ကောပါသတိသံဘောဇင်တရားသည်သန္တသီတိပိစုပဋ္ဌာန်တော်ငြိမ်သက်အေးမြသောတရားဟုယောဂီရဲ့ဉာဏ်ထက်မှထင်ရှား၍လာ၏ ပစ္စုပ္ပတ္ထတရားပေါ်လာပြီဆိုရှင်ဘယ်လိုသိလာမလဲလေသန္တသီတိပစ္စုပ္ပတ္ထနောငြိမ်သက်အိမ်များသောတရားဟုယောဂီရဲ့ဉာဏ်ထက်မှထင်ရှား၍လာ၏ယောဂီကစဉ်းစားတဲ့ဩအရင်ကဆိုလို့ရှင်ငါးဆေးလေးတွေဟာသိပ်ပြီးတော့မတည်ငြိမ်ဘူးအပူအပင်တွေရှိတယ်သောကာတွေရှိတယ်ဟိုစဉ်းစားဒီစဉ်းစားရှိတယ်အတော်ကိုထိမ့်သိမ့်ပြီးတော့မှန်းနေပြီမဲ့လည်းပဲအတော်ကိုမှန်းအောင်ကောင်းလို့သာလင်စိတ်ကလေးကခဏခဏတည်ငြိမ်တာ အခုကြတော့ပြီအရင်ကနဲ့လုံးဝမတူတော့ဘူးငြိမ်သက်အိမ်မြပြီးတော့ဘယ်ကောမှစိတ်ကလေးကမထွက်တော့ဘူးစိတ်ကအပြင်လွှတ်ပြီးမဲ့စိတ်ကလုံးဝမထွက်တော့ဘူးငါစိတ်ကလေးကတည်ပြီးတော့တည်ငြိမ်အိမ်မြတာတည်ရင်ကြီးတာပဲလို့ယောဂီဟာသူ့ညာထဲမှာသူအလိုလိုအဖြေပေါ်လာတယ်ဖြေမပေါ်ဘူးလားအဲဒီတရားကြီးပေါ်လာပြီဆိုတော့စိတ်ကလေးအပြင်ဟောလိဆန်ဟိုနေရာဒီနေရာဟောကြီးစိတ်လေးကသွားသေးရလားမသွားတော့ဘူးအရင်ကဆိုရှင်စိတ်ဟိုသွားဒီတာမသွားဘူးလား သွားတယ်အခုကြတော့သွားသေးရဲ့လားဘာလို့မသွားတာတော့ဘာလို့မသွားတာတော့ဟောငိန်ဝော့ပြီးပြအောင်နှိပ်ထားတာကိုဟုတ်လားမလားညမထွက်ရဆိုတာထွက်ရသေးလားထွက်ရဘူးထွက်ရင်ဘာဖြစ်မလဲဒိုင်ပေါ့ဟာထွက်လို့ရှိရင်ဘာဖြစ်သွားမလဲဒိုင်ခံရမှာပေါ့ဒါတော့အိမ်ထဲမှာဘာနေရတာတော့ကုတ်ပြီးတော့နေရတယ်ပေါ့ဟုတ်လား ခုနဒီတိုင်းစိတ်လေးကငြိမ်သက်နေတော့ကိလေသာအပြင်ကိလေသာပူဓာတွေကဖြစ်လို့ရှိရင်အဲကိုယ့်ကိုဒုက္ခပိတဲ့ဆိုပြီးတဲ့ခါကျကိလေသာဖြစ်အောင်ကိုစိတ်ရစိတ်ကူးသိရတာစဉ်းစားသိရတာကိုယ်သဏ္ဍာန်မှာကိလေသာတွေကပေါ်လာရင်စိတ်ဆင်းရဲရတယ်စိတ်လည်းဆင်းရဲတယ်ကိုယ်လည်းဆင်းရဲတယ်ဒီလိုဆိုတော့ကိလေသာကိုသူလက်ခံသိရလားကိလေသာကိုသူအလွန်ကြောက်သွားပြီကြောက်တော့ကိလေသာကိုသူမစင်စားတော့ဘူးစိတ်မကူတော့ဘူးကိလေသာဖော်သူကမရှာတော့ဘူးတဲ့သူကိုယ်နဲ့သူစိတ်သာလင်သူဟာ စိတ်ထက်မှသာကိုယ်ထက်မှသာလည်းဟောဒီစိတ်ကလေးကိုတည်ငြိမ်ပြီးတဲ့သူမှန်းနေတော့တယ်ဘယ်မှမသွားတော့စိတ်လေးကဘယ်လွတ်လွတ်လူသွားသေးရလားစိတ်ရအပြင်ထွက်ရသေးရလားဘာလို့မရတာတော့ကြောက်လို့ပေါ့ဟုတ်လားမလားဟုတ်လားမလားအရင်ကဆိုရှင်ကစိတ်ကဟိုသွားဒီသွားပေါ့တ냐လို့ပဲသွားသွားပေါ့ခုသွားလို့ရသေးရလားဘာလို့လဲငိတ်ဝော့ပြီးပြသွားလို့နေတာကိုဟုတ်တယ်မလားအဲ့ဒီသဘောတရားပေါ့သဘောလောကစဉ်းစားကြည့်ပေါ့ ငြိမ်ဝပြီးပြရဆိုတာအခုမှပါသတိတန်ဘောစဉ်တရားပေါ်မှအဆင်ပြေတာယောဂီတို့မပေါ်ခင်တော့အဆင်ပြေသေးဘူးဒါကြောင့်ပေါ့ဖန္တတိတိပိစုပဋ္ဌာနောငြိမ့်သက်အေးမြသောတရားကိုယောဂီညာထက်မှာထင်ရှား၍လာ၏တကယ်ကိုငြိမ့်သက်ပြီးတော့နေတဲ့တကယ်ကိုအေးမြပြီးတော့နေတဲ့တကယ်ကိုတည်ငြိမ်ပြီးတော့နေတဲ့ဆိုတာမိမိညာထက်မှာအလိုလိုကိုယ်တိုင်ပဲထင်ရှားလာတယ်သိလာတယ်အမှန်မှန်ကတော့ကိုရောစိတ်ရော အကုန်လုံးမတုံမလှုပ်တော့ဘူးတဲ့ တည်ငြိမ်ပြီးတော့နေတယ်တရားထိုင်ပြီဆိုတော့ရှင်အဲ့ဒီတရားပေါ်နေပြီဆိုတော့ခန္ဓာကိုယ်ဘလို့နေမလဲခန္ဓာကိုယ်ကိုယ်ကောက်ပြီးတော့လှုပ်လိုက်ပြီးတော့နေမလားမလို့နေမလဲတည်ငြိမ်ပြီးတော့နေမယ်ဟုတ်ရမလားတဏှာကြီးနှစ်နာရီသုံးနာရီနီးပါးလောက်ထိုင်ပြီမလဲပဲခန္ဓာကိုယ်ကြီးကတည်ငြိမ်ပြီးတော့နေတခါကနည်းနည်းပါးပါးသာလင်သူကပြင်ရတယ်ဝေဒနာတွေလည်းသိပြီးတော့မထင်ရှားရဘူးပေါ်လာတဲ့ဝေဒနာကိုလည်းသူမှန်းလိုက်ပြီဆိုရင်လင်းက6ချက်နဲ့ပဲဝေဒနာကပျောက်သွားတယ်တည်ငြိမ်သွားတယ်တဲ့အဲ့ဒါ သံတတိတိပိစုပဋ္ဌနောပါသတိသံဘောစဉ်တရားဖြစ်ပေါ်နေတဲ့အခါမှာယောဂီကညံထက်မှာတကယ်ကိုတည်ငြိမ်အိမ်မြနေတဲ့တရားလို့ကိုယ်တိုင်သိတော့သဘောတရားတွေပဲတဲ့ကိုရောစရောလှုပ်ရလှုပ်ရှားမှုမရှိတော့ဘူးငြိမ်သက်ပြီးတော့နေတယ်တဲ့အမတန်ချမ်းသာသဘောတရားပေါ့အဲ့ဒီပါဏိသဘောစဉ်တရားပေါ်လာပြီဆိုရင်ခန္ဓာကိုယ်ကြီးလည်းပဲပေါ်ပေါ်ပါပါပြီးတော့နေမယ်နူနူညံ့ညံ့သေးသေးမွေ့မွေ့ဖြစ်ပြီးတော့နေမယ်တဲ့ရူပကာယခေါ်တယ်အဲ့ဒီရူပကာယခေါ်တဲ့ခန္ဓာကိုယ်ကြီးဟာ ငိမ့်ငိမ့်အိပ်ပြီးတော့နေမယ်ပေါ်ပါပြီးတော့နေမယ်နှုတ်ညံ့ပြီးတော့သိမ်မွေပြီးတော့နေမယ်ထိုင်တဲ့ခါမှာလဲသင်ညာရှိတဲ့ခါမျိုးမှာလဲပဲတဲ့ဝါကုန်းဘုံကြီးပေါ်မှာဆိုခွာကြီးပေါ်မှာထိုင်နေရသလိုသွားနေရသလိုလျောင်းနေရသလိုပဲတိတ်ပြီးတော့နှုညံ့တယ်သိသိမ်မွေးတယ်မိတ်ထားတဲ့မျက်စိအောင်လုံးဝကိုအဖွဲခင်ဘူးသူတထုနဲ့လဲစကားလုံးဝမပြောခင်တော့ဘူးတဲ့အဲ့ဒီသဘောတရားတွေဟာလာဟုတာမုဒိတောခေါ်တဲ့တရားတွေထင်ရှားလာတဲ့သဘောတရားတွေပေါ်တဲ့တရားကိုရှုမှတ်တဲ့ခါမှာလဲပဲ အလိုအလျောက်သူဟာသူမှတ်ပြီးသားမှတ်ပြီးသားဖြစ်နေတယ်အရင်ကလို့လိုက်ပြီးတော့မှန်းစရာကိုမရှာရတော့ရှာစရာမလိုတော့ဘူးလေအလိုအလိုထင်ပေါ်ပြီးသားဖြစ်နေတယ်တခုမှန်းလိုက်တခုပေါ်လိုက်တခုမှန်းလိုက်တခုပေါ်လိုက်အလိုအလိုပဲပါဖြစ်နေတယ်လေမှန်းပြီးသားဖြစ်နေတယ်အလိုလိုတခုပြီးတခုကတရားတွေကပေါ်ပေါ်ပေးတယ်တဲ့ပေါ်လာတဲ့ခါမှာလှင်းလင်းမြန်မြန်ပေါ်လှင်းလင်းမြန်မြန်ပဲသူကပျောက်ပျောက်ပြီးတော့သွားတယ်တဲ့အဲ့ဒါအမှန်တန်ချမ်းသာသောတရားဒါကြောင့်ငြိမ်သက်သော စိတ်ကြောက်ငြိမ်သက်သော စိတ်စေတိတရားတို့ကြောင့်စိတ်တစားရုပ်တွေကလည်းပဲခန္ဓာကိုယ်တကုံလို့ကလည်းပဲတခါတည်းအဲ့ဒီငြိမ်သက်နေတဲ့စိတ်စေနံတရားတွေကလည်းကုဆက်သွားတဲ့ခါကျတော့ခန္ဓာကိုယ်ရုပ်ခန္ဓာကိုယ်ကြီးကလည်းရူပံကာယကောတဲ့ရုပ်ခန္ဓာကိုယ်ကြီးကလည်းဘာဖြစ်သွားမလဲငြိမ်သက်ပြီးတော့သွားတယ်လုံရင်တိဘက်ကတော့စိတ်စေတိနံတရားတွေတည်ငြိမ်သွားရင်ရုပ်တရားလည်းပဲတည်ငြိမ်သွားတော့တယ်တဲ့အေးအေးဆေးဆေးဖြစ်နေတော့တယ်အဲ့ဒါပါတတိတံဘောစဉ်တရား ရဲ့လက္ခဏာရတပြစ္စုပဋ္ဌာန်သဘောတရားယောဂီမှာထင်ရှားပုံပဲအထူးပြီးဖို့ကတော့ဒီပန္တရိသံဘောဇဉ်တရားတွေအလုံးအလွန်အားကောင်းပြီးဖြစ်ပေါ်လာရင်ဘာဘလို့ထင်ရှားလာတတ်တယ်လဲဆိုတော့သိမွေးနုညံသောစေရောကိုရောစေရောကိုရောပေါ်ပါပြီးတော့အေးပြီးတော့ဘာကိုမှန်ရမှန်းမသိပဲနဲ့ငိမ့်မှိုင်တယ်လို့လို့ငိမ့်မှိုင်တယ်လို့ဖြစ်နေတတ်တယ်သိထားရတယ်ဘာကိုမှန်ရမှန်းမသိတော့ဘူးသူကမှန်းစရာလည်းမရှိတယ်လို့လို့ဖြစ်နေတတ်တယ်ကိုရောစေရော အိမ်ငိပ်ပြီးတော့ပေါ့ဖပြီးတော့လည်းနေတတ်တယ်အဲ့ဒါလို့ကိုရောစရောအိမ်ငိပ်ပေါ့ဖပြီးတော့နေတဲ့အခါမှာမှန်းစရာမရှိသလိုလူလည်းဖြစ်နေတတ်တယ်မှန်းစရာမရှိသလိုလိုဖြစ်တော့မှန်းစရာတွေမရှိဘဲနဲ့ငိမ့်မှိုင်ပြီးတော့လည်းနေတတ်တယ်မှန်သိစိလေးဟာအဲ့ဒါလို့ငိမ့်မှိုင်ပြီးနေတဲ့အခါကျတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ဖြတ်ကနေဖြတ်ကနေသတိလေးဟာလစ်လစ်သွားတတ်တယ်ဒါပါသတိတရားရောက်ဖြစ်ပေါ်လာသောတတိလင်းမှုမျိုးလို့ဒါမက်ဖို့နေပါတရားမဟုတ်သေးဘူး ဒီတော့ခန္ဓာကိုယ်ကိုယ်ရောစရာတခါညှိပြီးတော့အိပ်ပြီးတော့နေရင်းနဲ့တခါတည်းဘာမှမှန်းစရာမရှိဘူးနဲ့ဒီပြစေးလေးကတတိလေးသွားတယ်ဖျားဆိုတော့နိဗ္ဗာန်ရောက်သွားပြီလို့တူတူထင်တတ်တယ်မဟုတ်သေးဘူးယောဂီဒီဟာလည်းတစ်မျိုးပဲမဖို့နိဗ္ဗာန်အန္တရာယ်တစ်မျိုးပဲဟုတ်ရဲ့လားဒါကမ္မထမ်းဆရာကယောဂီဘာဘာများပြောသွားပါလိမ့်မလဲလို့ပြန်မရတယ်ထင်ရှားပြန်မရတယ်ဒီပြီးတော့ဗျာတဲ့တကုံလုံးခန္ဓာကိုယ်မှာအေးငြိသေးမွေးနုညံပြီးတော့မှန်ကောင်းရင်ကောင်းရင်နဲ့ အမှန်မဘာကိုအမှန်မှမသိပဲနဲ့ဒီလိုနေနေနဲ့မှန်တတိမှန်တတိလေးကလစ်လက်သွားတယ်ဗျာခဏခဏမကြမကြတတိလက်သွားတတ်တယ်ပါဠိသံဘောစဉ်တရားလွန်ကဲလာလေးလေးတတိကလေးကမကြမကြလေးလေးလေးဖြစ်လာတတ်တယ်ဖြာကနေဖြာကနေတတိလေးလေးသွားတတ်တယ်ကိုရောစီရောအေးအေးရလက်သွားတတ်တယ်အဲ့ဒါဟာပါတတိကြောင့်တတိလက်တဲ့သဘောတရားဒါမညာပုံညာမဟုတ်သေးဘူးယောဂီတို့ဒါသီထားရတယ်နော်ကမ္မထဆရာအထူးသီထားရတဲ့ယောဂီဘာပြောသွားပါလိမ့်မလဲ အသူဘာဖြစ်နေပါလိမ့်မလဲဘယ်နေရာသူပြရောက်နေပါမလဲလို့စဉ်းစားရတယ်အဲဒါကမ္မထဆရာဒီတိုက်ပဲဆက်ပြီးတော့မှန်ဒီတိုက်ပဲဆက်ပြီးတော့မှန်လို့မှတ်ခိုင်းနေရတယ်အဲအဲ့ဒီတရားတွေဟာနိဗ္ဗာန်နဲ့မှားတတ်တယ်နားလည်ဟိုလိုပါတယ်ကြံ့ကြွန့်ချင်ဟိုသိကြည့်ကြည့်တယ်ဒါနိဗ္ဗာန်ပဲလို့ထင်တတ်တယ်ဒါကြောင့်မို့ခုတချို့ယောဂီများပြန်ပြီးတော့ဝင်လာတယ်တချို့ကိုယ်တော်တွေတပြီးတော့တရားမဆုံးသေးဘူးတဲ့မဆုံးမှသူပြီးတယ်သူတရားတော်ခါကြတော့ အရင်ကတော့တရားဆုံးသွားပြီသူတို့ထင်တယ်ဒါပေမဲ့မဆုံးသေးဘူးဖေ။ပြန်မေးတော့နောက်ထပ်ပြန်အထုတ်ဒီလိုဒီလိုပဲပြန်ပြန်ဖြစ်နေတယ်ဒါကြီးတူတူဆိုရှင်လူသေးတယ်ပြန်အထုတ်ခုပြန်အထုတ်ခိုင်းထားရတယ်တချို့ယောဂီများပြန်လာတယ်ဒါကြောင့်မိမိသန္တမှာအမှန်တရားမပေါ်သေးဘူးဆိုရှင်မပေါ်မှန်းသိရတယ်ယောဂီတို့သိရတယ်သူများညာစင်နာတဲ့ကိုနိုင်ညာစင်နာလို့မရဘူးဒါကြောင့်မို့အရင်ကဘလို့ဘာတရားလဲခေါ်ထားတော့ခေါတိလေးခေါ်ထားတယ်မဟုတ်လားအေးအဲ့ဒါလေး အဲ့ဒါလို့စိတ်လေးအေးပြီးတော့ညှိပြီးတော့မှိုင်ပြီးတော့တတိလေးလေးသွားရင်တေတဲ့ခါကျခုတ်ထီးလေးချက်သွားတတ်တယ်ဒီထားအဲ့ဒါဒီထားဒီထားရတယ်သိရေးကြီးတယ်အမျိုးသမီးများပုံရေးကြီးတယ်မြို့သမီးများတရားတရားလွန်ကဲတတ်တယ်တရားတရားလွန်ကဲပြီးတော့ကြီးညူလွန်ကဲပြီးတော့လည်းပဲဒါတရားမဲ့ဖို့နိဗ္ဗာန်တရားဖြစ်သွားပြီလို့အထင်မှားသွားတတ်တယ်ဒါကြောင့်ကိုယ်ဆရာသမားကိုတိတိကျကျရှောက်ရတယ်နော်တရားဆရာခါကြတော့စကားကိုပွဲပွဲလင်းလင်းပြောရတယ်တိတိကြီးကြီးပြောရတယ်မကြတကြမပြောရဘူး ကဲဆံမိုးလေးဆိုကြစို့ကြောင်ကြပူရေးညစ်အေးနေသည်ကြောင်ကြမှုပူပန်မှုမရှိဘူးတဲ့ညစ်အေးနေတယ်ဒါလက္ခဏာသဘောကြောင်ကြပူရေးညစ်အေးနေသည်ကြောင်ကြပူရေးညစ်အေးနေသည်ကြောင်ကြ ဒါလက္ခဏာသဘောကြောင်းကြပူခြင်းနှိမ်နှင်းပယ်သည်ကြောင်းကြပူခြင်းနှိမ်နှင်းပယ်သည်ဒါကရာသခေါ်တဲ့ကိစ္စသဘောကြောင်းကြမှုကသူကနှိမ်နှင်းတယ်ပယ်ရှားတယ်တဲ့ကြောင်းကြပူခြင်းနှိမ်နှင်းပယ်သည်ကြောင်းကြပူခြင်းနှိမ်နှင်းပယ်သည်လှုပ်ရှားမှုကင်းအေးခြင်းထင်သည်လှုပ်ရှားမှုကင်းအေးခြင်းထင်သည်ဒါကပြစ္ဆုပ္ပထာယသဘော လှောက်ရှားမှုကင်းအေခြင်းထင်သည်လှောက်ရှားမှုကင်းအေခြင်းထင်သည်ကိုရောစေရောလှောက်ရှားမှုကင်းပြီးတော့အေးပြီးတော့နေတယ်ဆိုတာသူညာထဲမှာထင်တယ်လှောက်ရှားမှုကင်းအေခြင်းထင်သည်လှောက်ရှားမှုကင်းအေခြင်းထင်သည်ပတ္တာတိမှန်သည်ဘောဇင်မီပတ္တာတိမှန်သည်ဘောဇင်မီကြောင်းကြပူ၍ညစ်အေးနေသည်ကြောင်းကြ ကြောင်းကြပူခြင်းနှိမ်နှင်းပေသည်ကြောင်းကြပူခြင်းနှိမ်နှင်းပေသည်လှုပ်ရှားမှုကင်းအေးခြင်းထင်သည်လှုပ်ရှားမှုကင်းအေးခြင်းထင်သည်ပတ္တာတိမှတ်သည်ဘောဇင်မီပတ္တာတိမှတ်သည်ဘောဇင်မီဆိုကြည့် ကပါဠိသံဘောဇဉ်တရားလက္ခဏာရတာပြစုပဋ္ဌာန်သဘောညာထဲမှာထင်ရှားဖို့ဖူထဲမှာတွေးတဲ့သဘောတရားပါဠိသံဘောဇဉ်ဖြစ်ခြင်းအကြောင်း9ပါးရှိတယ်အဲ့ဒီတရားဖြစ်ပေါ်လာဖို့ရန်အတွက်အကြောင်း9ပါးလိုအပ်တယ်သတ္တဓမ္မပါတတိသံဘောဇင်ကသာဥပါဒါယသံဝတ္တိပါတတိသံဘောဇင်ကသာပါတတိသံဘောဇင်တရားဤဥပါဒါယဖြစ်ပေါ်လာခြင်းငါသတ္တဓမ္မ ခုနှစ်ပါးသောတရားတို့သည်တံဝတန်တီဖြစ်ကြကုန်၏ပါသတိတံဘောစဉ်တရားယောဂီတို့သံတန်မှာဖြစ်ပေါ်လာရင် အကြောင်းခုနှစ်ပါးလိုအပ်တယ်အများဆုံးပေါ့အကြောင်းခုနှစ်ပါးရှိတယ်နံပါတ်1ပဏိတာဘောဇနာသေဝနာတာမွန်မြန်သောဘောဇင်ကိုမှီဝဲရခြင်းဒါသိပြီးတော့အလေးနဲ့ထားသိတဲ့တရားပဲ ပဏိတာဘောဇနာသေဝနာတာမွန်မြန်သောဘောဇင်ကိုမှီဝဲရခြင်းမွန်မြန်သောဘောဇင်ကိုမှီဝဲခြင်းရှိတတ်သူမွန်မြန်သောဘောဇင်ဆိုတာဟာအဟာရဓာတ်ပြီးွားတဲ့စားစရာအဟာရဓာတ်ပြီးွားတဲ့စားစရာကိုမှီဝဲရခြင်းသည်စတရခြင်းသည်ပတ္တတိတရားဖြစ်ပေါ်လာခြင်းအကြောင်းတရားပဲဘာလဲဆိုတော့မွန်မြတ်တဲ့အဟာရဓာတ်ပြီးွားတဲ့အစားအစာကိုစားမှခန္ဓာကိုယ်ဟာ အာအင်ရှိလာတယ်ခန္ဓာကိုယ်အာအင်ရှိလာမှ ကိုရောစေရောဟာပင်ပန်းဆင်းရဲမှုကင်းတယ်အဟာရတန်နဲတဲ့အဟာရကိုစားရတဲ့ပုဂ္ဂိုလ်ဟာအဲအချိန်ကြာကြီးမနေနိုင်ဘူးအတော်ကြာတော့ဘာဖြစ်လာသလဲဗိုက်ဆာလာတယ်ကိုယောဂီများကိုတွေ့ပဲမနေ့ပိုင်းဆံပြုတ်ကလေးနဲ့ပဲပြုတ်လေးစားတော့အာရှင်းနိုင်လောက်ဆိုတော့ဘာဖြစ်လာသလဲဗိုက်ဆာဘူးလား ဟောဘိုက်ဖာလာတယ်ဘိုက်ထက်မှပူလာတယ်ရင်ထက်မှပူလာတယ်ဘိုက်ထက်ရင်ထက်မှပူလာတော့ခေါင်းနေပြီလေမူးမလာဘူးလားမူးလာတယ်ရင်အောက်လာတယ်ကြောက်အောက်လာတယ်ခေါင်းမူးလာတယ်အဟာရတတ်နေသွားလို့ဒါနားလည်းဖို့သိကောင်းတယ်အဲ့ဒါယောဂီများနားလည်းဖို့သိကောင်းတယ်ဒါကြောင့်မွန်မြန်သောအစားအစာကိုစားရမှအာဟာရဓာတ်ဟာပြည့်ဖြို့ပြီးတော့လာတယ်အာဟာရဓာတ် ပြည့်ဖြို့လိုက်ရင်ဒုက္ခဝေဒနာတွေလည်းကင်းရှင်းသွားတယ်။ခေါင်းမူတဲ့သဘောမရှိဘူး။ဗိုက်ဆာရသဘောတရားမရှိဘူး။ယင်ပူတာသဘောတရားမရှိဘူး။ အဟာရဓာတ်ကနန်းနေလေတော့ဆံမျိုးလေးကတစ်ခွက်နှစ်ခွက်ကိုမှတစ်ခွက်နှစ်ခွက်စားပြီးတော့ပက်ပြိုလေးအများနဲ့ဆိုတော့ကိုစားချင်တယ်လို့စားလို့ရရလားအန်ဒီတို့ဘီစကောတို့ဘာတို့အိုဘာတင်းတို့ဟောလေးတို့စသည်ဆောင်ထားရသေးတယ်မဟုတ်လားဒီဟာဆောင်ထားတာချင်းဘာကြောင့်ဆောင်ထားတာလို့အဟာရဓာတ်လိုအားရင်လိုအားတဲ့အချိန်ကမှစတော့ဖို့ညနေဘက်ဆိုရင်ချုပ်ချင်းတို့စတုမတူတို့ဖြိုးရုပ်မထရဘူးလားဒါလေးတရားထရတယ်မထပဲမရဘူး ဟုတ်လားတို့တော့ဒါတွေအရင်မဆိုင်ပါဘူးအာဟာရတို့အရင်မဆိုင်ပါဘူးဟောဗိသလာသီလခန့်ကူးတော့သွားမတောင်းစားဘူးလားအဲသံတုတိသလေကတရားဆိုတော့ရှိတော့ရှိတယ်ဒါပေမဲ့အတိုင်းအတာကိုလိုတယ်သိရည်ကြီးတယ်သိရည်ကြီးတယ်ဒီတရားတွေသိရည်ကြီးတယ်အာဟာရအသိရည်ကြီးတယ်နော်အသက်ကြီးတဲ့ပုဂ္ဂိုလ်ကပိုရည်ကြီးတယ်အသက်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့အဖားကသိမစားနိုင်ရင်အရည်နဲ့ပဲအာဟာရအဖြစ်ပြရတယ်ဒါသိရည်ကြီးတယ် ဒါကြောင့်မို့မွန်မြန်သောအစားအစာကိုမှီဝဲရခြင်းသည်ပါတိတံဘောဇဉ်တရားဖြစ်ခြင်းရဲ့နံပါတ်1အကြောင်းယူထားတဲ့ခြင်းပါအာဟာရဘလောက်ထိအရေးကြီးတယ်ဆိုတာကျန်ကမှာအာဟာရဟာနံပါတ်1ဒီမှာမထားဘူးလားခုထားတယ်ဒါသိအရေးကြီးတယ်ဘုန်းကြီးတို့ကမပြောလို့ဘူးထားပေါ့ဒါပေမဲ့သူ့အချင်းသူတော့စားပေါ့အဲစားပေါ့ကိုလူရှိတဲ့စားစားစားပေါ့မှီဝဲပေါ့ကိုကြမ်းမာရေးအဆင်ပြေအောင်ဒါကြောင့်အာဟာရနဲလာရင် အာနယ်သွားရင်ယင်ပူလာတတ်တယ် ကြောပူလာတတ်တယ်ခေါင်းမူလာတတ်တယ်ဘာဆိုအစာအိမ်မှာအာဟာရဓာတ်နဲတော့လေကအတန်လာတယ်လေအကောင်းလာတော့လေကအထက်တက်လာပြီဆိုလို့ရှိရင်ခေါင်းတွေမူလာတယ်ပါစကဝမ်းမိရသိပြီးတော့ပြင်းထန်ခါကြတော့ဘိုက်ထက်မှာပူပြီးတော့မလာဘူးလားဘိုက်ပူလာတယ်ရေသောက်လိုက်ဘိုက်ပူလာတယ်ရေသောက်လိုက်ဘိုက်ပူရေသောက်ပြီးရေသောက်ခံကြတော့ဘာဖြစ်လာသလဲရင်တွေထဲမှာဘာဖြစ်လာလဲတိမ်မြုပ်ဖြစ်တော့ဓာတ်တွေတခါပြတ်သွားတတ်တယ်ဒီထားရသေးတယ်အဲ့ဒါလေးပဲနားလဲဖို့သိရကြည့်တယ် ရေစာတော့ရေဆောက်စရေဆောက်ဗိဇ္ဇာတော့ရေစာလေးဆက်လိုက်ရေဆောက်လိုက်ဟောအဲ့ဒါဒိဋ္ဌရတယ်ဒိဋ္ဌရတယ်ကျမ်းမာကြီးနားမလဲရင်ဒိဋ္ဌရတယ်ဒါလေးတွေဟာဒါရမို့ပါဠိတန်ဘောစဉ်တရားဖြစ်ခြင်းအကြောင်းခုနှစ်ပါးမှာနံပါတ်1အလွန်ရည်ကြီးတဲ့ဟာကိုကျမ်းဂန်မှာထုတ်ပြရတဲ့ပဏိတဘောဇနာသေဝနတ္တမွန်မြန်သောဘောစဉ်ကိုမှီဝဲရခြင်းတဲ့မွန်မြန်တဲ့အစားအစာများကိုစားပြီးတော့တရားထိုင်ရရင်စိတ်ထဲမှာဘလို့နေတယ်ကျဉ်းနှမ်းပြီးတော့ချမ်းသာတယ်မဟုတ်ဘူးလားဒါတိပဲသိမစားဘူးစားဘူး ဟုတ်လားอืมပြောမှာပေါ့တိကျတော့သူနဲ့ဆင်ပြေတယ်လို့ပြောချင်ပြောမှာပေါ့နံပါတ်2ဥဒုဒုက္ခသေဝနတ္တာဥဒုဒုက္ခသေဝနတ္တာဆိုတာမိမိနဲ့လျောက်ပါ၍ကောင်းမြန်သောဥဒုကိုမှီဝဲရခြင်းတဲ့မိမိနဲ့လျောက်ပါ၍ကောင်းမြတ်သောဥဒုကိုမှီဝဲရခြင်းဒါသိရည်ကြီးတဲ့တရားရဖို့နေရာနံပါတ်2ထားတဲ့အဲ့နေရာဥဒုဒုက္ခဒေဝနတ္တာ မိမိနဲ့လျောက်ပါ၍ကောင်းမြတ်သောဥတုကိုမြှွေရခြင်းကောင်းမြတ်သောဥတုဆိုတာမိမိနဲ့လျောက်ပါသောဥတုဆိုတာဟာအပူကိုအပူနဲ့မတဲတဲ့ယောဂီဟာအပူလွန်ကဲတဲ့နေရာမှာမနေရအိဋ္ဌရတဲ့နေရာမှာနေပြီးတော့တရားထိုင်ရတယ်အိမ်နဲ့မတဲတဲ့ယောဂီဟာအပူဓာတ်ရတဲ့နေရာမှာတရားထိုင်ရတယ်ဒါနားလျရတယ်အဲ့ဒါကိုဥတုဒုက္ခဒေဝနာတာတဲ့အပူလွန်ကဲပြန်ရင်လည်းတရားမှန်ရတာဓမ္မတိ မရဘူးအေးလွန်ကဲရင်လည်းတမာတိမရဘူးနှာတယ်ပရိစီးပြီးတော့ချောင်းဆိုးပြီးတော့လာတတ်တယ်ညာကြီးမာရသူဥတ္တဝလည်းအေးတယ်အဲချင်းရံကိုကြောက်ပြီးတော့ပန်ကာတွေဖွဲထားတယ်ဆိုရှင်ဘယ်လိုဖြစ်သွားတာတော့နှာစေးပြီးတော့အိပ်ပါဟာမရှိဘူးလားဒါလေးနားလည်းထားရတယ်ဒါနားလည်းထားရတယ်ဥဆိုကဒီအပေါ်မှာတရားထင်တာပုဂ္ဂိုလ်တွေမပူဘူးလားဟိုဘုန်းကြီးတကုံလုံးချွေ့ချွေ့နေတာပါပဲတခါတည်းကပူပြီးတော့တရားထင်တာဘယ်လိုနေလဲဆင်ပြေရလားမပြေဘူးအောက်ထမ်းမှအထင်ရယောဂီတာတော်တယ် အပူသက်သာတယ်ဟုတ်လားအပူသက်သာတယ်အပေါ်ထမ်းမှာအပူရှိတယ်နေရတွေကလည်းအားလုံးလုံကာထားတာကိုတခြားတကားဖထားတာကိုအလေအသိမရဘူးဒါသိရကြီးတယ်ဒါကြောင့်မို့ဥတုဒုက္ခဒေဝနာတ္တမိမိနဲ့လျောက်ပါသောဥတုကိုချမ်းသာတဲ့ဥတုကိုမှီဝဲရမယ်အပူနဲ့မတက်တဲ့ပုဂ္ဂိုလ်ဟာအေးတဲ့နေရာမှာတရားထိုင်ပါဟာဆိုလိုတဲ့အေးနဲ့မတက်ရင် ပူတဲ့နေရာမှာရှာပြီးတော့တရားကို ထိုင်ပါတဲ့စဉ်းစားကြည့် ခုလူတွေတခါယောဂီတွေတုတ်ကြပြီးတရားထိုင်ရတာလူတယောက်တယောက်အကူမျိုးတွေမပူဘူးလားပူတယ်တရားထိုင်ကောင်းရလားမကောင်းဘူးအနည်းဆုံးတယောက်နဲ့တယောက်တလန်လောက်กว่าမှတလန်လောက်กว่าနေမှခုဘလောက်กว่าတာတော့အဲတချို့ကလည်းပဲအင်ကြီးလုံးကြီးရှောဖွာတာသိပ်ပြင်းယောဂီဆိုရှင်ကိုနားတွေပဲမကောင်းလို့ရှင်နီးနီးလေးဆိုရှင်အသက်ရှူတိုက်ရှူတိုက်ဘာဖြစ်နေတာတော့တော်တော်ကိုအဆင်မပြေဘူးဟုတ်လားမဟုတ်လားတော်တော်အဆင်မပြေဘူးအဆင်မပြေဘူးဆိုရှင်သူအဝါစာယူပြီးဝိုက်လျှော်ပေးကြပေါ့ ဆင်ပြေသွားမှာပေါ့အဲ့ဒီခါကျတော့ဟောရမလားဒါရမို့ဥတုဒုက္ခသေဝနာတာတဲ့ရာဇီဥတုကိုနားလည်ဖို့လိုတယ်တဲ့ဒါနံပါတ်2နံပါတ်3ဣရိယပဋ္ဌဒုက္ခသေဝနာတာဣရိယပဋ္ဌဒုက္ခသေဝနာတာတဲ့မိမိနဲ့လျောက်ပါ၍ကောင်းမြန်သောဣရိယာပုဂ္ဂိုလ်မှီဝဲရမယ်ဒါလည်းနားလည်ရဣရိယာပဋ္ဌဒုက္ခသေဝနာတာမိမိနဲ့လျောက်ပါ၍ကောင်းမြန်သောဣရိယာပုဂ္ဂိုလ်မှီဝဲရမယ် ဣရိယာပုဆိုတာသွားခြင်းရခြင်းထိုင်ခြင်းလျောင်းခြင်းဣရိယာပု၄ပါးရှိတယ်အထိုင်များရင်လည်းအညောင်းမိသွားတတ်တယ်ခန္ဓာကိုယ်သိပ်ပြီးတော့တောက်တင်းပြီးတော့ညောင်းပြီးတော့နေထိုင်မကောင်းဖြစ်သွားတတ်တယ်ဒါကြောင့်အစပိုင်းမှာသိပ်ပြီးမထိုင်ရဘူးတဏှာကြီးထိုင်တဏှာကြီးလမ်းလျှောက်တဏှာကြီးထိုင်တဏှာကြီးလမ်းလျှောက်ဒါဟာဣရိယာပုမြောင်းပေးထားတဲ့နီးပဲဆရာတော်ကြီးပေးထားတာမတန်ကောင်းတယ်အထိုင်များသွားရင်အညောင်းတွေလွန်ကဲပြီးတော့ဖြာဖြာဖြာလဲဖြာသွားတတ်တယ် အပူဓာတ်တွေလည်းလွန်ကဲလာတတ်တယ်။ကြိုက်ခဲနာကျင်မှုဝေဒနာတွေလည်းပြင်းပြထန်ထန်ဖြစ်ပေါ်လာတတ်တယ်။ကိုယ်နဲ့လျော်တဲ့ဣရိယာပုဂ္ဂိုလ်ကိုရှာပြီးတော့မြွေပြီးတော့တရားထိုင်ပါတဲ့။ကိုတဏှာကြီးထိုင်တဏှာကြီးလျှောက်ဝိပဿနာဉာဏ်သမာဓိအလွန်ကောင်းအကောင်းလာတဲ့ပုဂ္ဂိုလ်များကြောင့်နှစ်နာရီလောက်ပြေးထားတယ်မဟုတ်ဘူးလား။အဲအဲ့ခါကျကိုယ်သမာဓိကိုထိတ်လို့ရာသွားပြီးဒုက္ခဝေဒနာအကျဉ်းစားကြီးတွေလွန်သွားပြီဆိုတော့ကိုထိုင်နေသွားပြီပေါ့နှစ်နိုင်သုံးနိုင်ထိုင်လိုက်ဘာမှမဖြစ်တော့ဘူး။ဒါကြောင့်ကိုယ်နဲ့လျောက်ပတ်သောဣရိယာပုနဲ့မြှွေနေရမယ်တဲ့။ အဲလျောက်ပသောဣရိယာပုံနဲ့မှီဝဲနေရမယ်ဆိုတော့ကိုကြိုက်သလိုထိုင်ပါဆိုရှင်တော့ယောဂီတွေကထိုင်သမားဖြစ်တော့မှာမဟုတ်နက်နက်ထိုင်ပြင်းလို့ရှင်အိတ်လက်ပြထိုင်ကြမှာပါပဲရမှရမှာဒီလိုလည်းမရဘူးပေါ့ဒီလိုလည်းမရဘူးအိတ်ကြီးဣရိယာပုဟာသက်သာတယ်သက်သာပြီမဲ့အိပ်ပြီးတရားမှန်တော့ဘာဖြစ်သွားတာတော့သေသလိုဖြစ်သွားတတ်တယ်ဟုတ်လားခလောခလောအမြည်ပြီးတော့အသေးသေးဖြစ်သွားတတ်တယ်ဒိဋ္ဌရတယ်ဒါကြောင့်အိတ်ကြီးဣရိယာပုံနဲ့ပေါ်တဲ့တရားဟာဆရာသမားများကအနှစ်သာရအပြည့်မယူဘူး အေကြီးဣရိယာပုဂ္ဂိုလ်မှီ၍ပေါ်လာသောတရားကိုလျှောက်တဲ့အခါကျဆရာသမားများအသိလက်မခံဘူး။ဘာလဲဆိုတော့ဌိနမိတာနဲ့မှားသွားတတ်တယ်။ပိဋိပါဒတိတရားလွန်ကဲပြီးတော့တတိလက်သွားတတ်တယ်။သိရကြည်တယ်။သိရကြည်တယ်။ရှိကတော့ကိုခါတမကိုထိုင်ခါရတော့ညောင်ညာခါကျလှည့်ပြီးတော့မှန်လို့ရတယ်။ဒီမှာတော့မှန်ကိုမရဘူးပေါ့။သိညာဆိုရှင်ဟောအစွန်အဖျားသွားပြီးတော့နဲ့ခြေဆင်းပြီးတော့မှားပေါ့ရပါအဲ့ဒါဒီကြတော့ဆင်ပြေအောင်မှားပေါ့။ ဒါရမို့ဣရိယပဒဒုက္ခသူဝနာတာတဲ့ဣရိယပုတ်လွန်လွန်ကဲကဲလဲမလုပ်ရဘူးအထိုင်များရင်လဲဝေဒနာတွေပြင့်ထလာတတ်တယ်ဇင်းကြံများရင်လဲသမာဓိအဲဝိရိယတွေလွန်ကဲပြီးတော့ဖြစ်လာတတ်တယ်ဒါကြောင့်ထိုင်တနာဤဇင်ညာတနာဤသိလျော့အောင်မှန်ရမယ်တဲ့ဣရိယပုတ်ကို ကိုနားလည်ရမယ်တဲ့ငါဟာထိုင်ကြီးဣရိယပုတ်ကဘလောက်တိထိုင်နိုင်မယ်ဇင်ညာဘလောက်တိရှောင်းနိုင်မယ်ငါဘလောက်တိလျော့ပြီးတော့မှန်လိုက်မယ်ဆိုတာကိုကကိုကြမ်းမာရင်းနဲ့ကိုချိန်ဆပြီးတော့တရားကို ရှုမှတ်ပါပွားများပါတဲ့ဒါသိကြီးကြီးတယ်နံပါတ်၄မိစ္ဆတပယောကတာအလေအလန်းတိုင်းတည်သောသဘောရှိရမယ်အလေအလန်းတိုင်းတည်သောသဘောရှိသောပယောကရှိရမယ်ပယောကဆိုတာအထုံမှုပေါ့အလေအလားရှိရဆိုတော့ဝိရိယကိုအလေအလားထားရမယ်တဲ့ရုပ်လည်းမရုပ်စရာဘူးလွန်လည်းမလွန်စရာဘူးဝိရိယနဲ့သွားရင်လည်းပြင်းသွားတတ်တယ် ဝိရိယလွန်သွားရင်လည်းဥဒိစ္စဖြစ်သွားတတ်တယ်နားလည်ရတယ်ဝိရိယနည်းရင်ပြင်းလာတတ်တယ်ဝိရိယလုံရင်လည်းဥဒိစ္စဖြစ်ပြီးတော့စိတ်တွေပြက်ပြက်သွားတတ်တယ်ဒါကြောင့်အထုမလို့လာဝိရိယဟာအလဲအလတ်ထားပါတဲ့သိပြီးတော့လည်းမလွန်စရာသိပြီးတော့လည်းမရော့မလျှော့စရာဘူးပဲယောဂီတွေကတော့လွန်တဲ့ယောဂီကတော့ခက်ရှာရှာပါပဲပြောလို့တာအမြဲတမ်းပြောနေရတာဒါမင်းဇာတာပြောကတာလှုပ်လာဝိရိယကို အလဲအလတ်ရှိပါစေတဲ့ကိုယ့်ကိုချိန်ကြည့်ပေါ့ငါပြင်းနေသလားဝိရိယလွန်ကဲနေသလားငါလုံးလားဝိရိယဘလုံးနေသလဲအလောတော်လေးရှိရလားပုံမှန်လေးရှိရလားလို့ကိုယ့်ကိုစဉ်းစားရင်ကိုယ့်ကိုမသိနိုင်ဘူးလားကိုယ့်ကိုချိန်ကြည့်ပေါ့ဒီတရားတွေဟောပေးတယ်ဆိုတာကိုယ့်ကိုချိန်ချိန်နိုင်အောင်ကိုယ့်ကိုစဉ်းစားနိုင်ကိုယ့်ကိုရှုမှတ်နိုင်အောင်ကိုယ့်ကိုကိုယ်ကိုယ်စိတ်ကိုပြုပြနိုင်အောင်ဒီတရားတွေဟောပေးတာပါပဲတခြားကြောင့်ဟောပေးတာမျိုးမဟုတ်ဘူးဒါဝိရိယလူနေတဲ့ငါဝိရိယလူနေတယ်ဆိုတာကိုယ့်ကိုကြည့်ဝိရိယသိလွန်သွားရင်လည်းပဲကိုယ့်ကိုပြန်ပြီးတော့ ဝီရိယကိုလျှော့ပေးပေါ့ဒါမင်းဇတပြောကတာလို့ခေါ်တယ်နံပါတ်5သာရတကာယပုဂ္ဂလပရိဝိဇနတာသာရတကာယဆိုတာအဲပူပန်သောပူပန်ခြင်းနှင့်တကွဖြစ်သောကိုရှိသောပုဂ္ဂိုလ်ရှောင်ကျင်ရမယ်ပူပန်ခြင်းနှင့်တကွဖြစ်သောကိုရှိသောပုဂ္ဂိုလ်ရှောင်ကျင်ရမယ်ဆိုတော့အတိဘက်ကကြံထမ်းတဲ့ပုဂ္ဂိုလ်ရှောင်ကျင်ပါတဲ့ ကိုကြမ်းနှုတ်ကြမ်းစိတ်ကြမ်းတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ပါတဲ့ကြံကြံထန်ထန်နေတတ်သွားတတ်လာတတ်ပြောတတ်ဆိုတတ်တဲ့ပုဂ္ဂိုလ်မျိုးကိုရှောင်ကျင်ပါတဲ့တချို့ယောဂီကသိကြမ်းတယ်သူကသွားတယ်လာလခနေတာထိုင်တာလှုပ်တာကိုင်တာသိကြမ်းတယ်တော်တော်ကိုကြမ်းတယ်တချို့ပုဂ္ဂိုလ်များအဲ့ဒါလိုကြံကြံထန်ထန်နေတတ်ထိုင်တတ်တဲ့ယောဂီကိုရှောင်ကျင်ပါပြောဆိုတဲ့အခါမှာလည်းကြံကြံထန်ထန်ပြောတာဆိုတတ်တဲ့ယောဂီကိုရှောင်ကျင်ပါတဲ့ လုတ်ကင်တဲ့အခါမှာလည်းပဲကြံကြံထန်ထန်လုတ်ကင်တဲ့ယောဂီကိုရှောင်ကျင်ပါတဲ့တချို့ကယောဂီကဇတ်ဇတ်ကျဲပဲဇတ်ဇတ်ကျဲဆိုတာသူဘာမှသွားထီလို့မရဘူးသွားထီလို့မရဘူးအဲ့ဒါလို့ယောဂီယောဂီမျိုးကိုဘာလို့ပါမလဲအေးဇတ်ဇတ်ကျဲယောဂီတွေရှောင်ကျင်တဲ့ဟာအဲ့ယောဂီမျိုးမရှိဘူးလားသိရှိမှမဟုတ်ပါဘူးဒါသာရတကာယပူလောင်သောကိုရှိတဲ့ပုဂ္ဂိုလ်လို့ခေါ်တယ်သူကို နံပါတ်6ပတ္တတိကာယပုဂ္ဂလဇေဝနတ္တာမြိတ်အိမ်သော ကိုရှိသောပုဂ္ဂိုလ်ကိုမှီဝဲပါတဲ့ပတ္တတိကာယပုဂ္ဂလဇေဝနတ္တာညိတ်အိမ်သောကိုရှိသောပုဂ္ဂိုလ်ကိုမှီဝဲပါတဲ့တည်တည်ငြိမ်ငြိမ်အေးအေးဆေးဆေးနေတတ်တဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါဒီလိုဆိုလိုတယ်တည်ငြိမ်အေးဆေးတဲ့တရားသမာဓိရှိတဲ့အဲ့ဒီပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါတဲ့နဗ္ဗခုံတဒ္ဒတိမုဒ္ဒတာ ပါသတိတံဘောစဉ်တရားဖြစ်ဖို့ရန်အတွက်ဆွဲဆွဲမြဲမြဲအထုပါတဲ့ငါသန္တာမှာပါသတိတံဘောစဉ်တရားအမြဲတမ်းဖြစ်ရမယ်ဖြစ်အောင်ငါကြိုးစားမယ်လို့ပါသတိတံဘောစဉ်တရားဖြစ်ဖို့ရန်တဲ့ဆွဲဆွဲမြဲမြဲသဲဝင်အထုမှုကိုမှရှိပါစေတဲ့အာလုံးခုနှစ်ပါးနံပါတ်1ပဏိတဘောဇနသေဝနာတ္တာမွန်မြန်သောဘောဇင်အစာအစာကိုမှီဝဲရခြင်းအဟာရဓာတ်ပြေဝတဲ့အစာအစာကိုမှီဝဲရခြင်း နံပါတ်2ဥတုဒုက္ခသေဝနာတာမိမိနှင့်လျောက်ပကောက်မြန်သောဥတုကိုမှီဝဲရခြင်းအပူအေးကိုကြည့်ရှုပြီးတော့နေထိုင်ရမယ်တဲ့နံပါတ်3ဣရိယပဋ္ဌဒုက္ခသေဝနာတာမိမိနှင့်လျောက်ပါသောဣရိယာပုဂ္ဂိုလ်မှီဝဲရခြင်းအထိုင်အိတ်ဇင်းကြံအဲဒီဣရိယာပု၄ပါးမှာသွားရထိုင်လျောက်ဣရိယာပု၄ပါးမှာမိမိနဲ့လျောက်ပါသလိုဆင်ခြင်ပြီးတော့တရားကိုရှုမှတ်ပါတဲ့ ဘယ်ဣရိယာပုတစ်ခုမှလွန်လွန်ကဲကဲမဖြစ်ပါစေနဲ့တဲ့အထိုင်လည်းမလွန်စေနဲ့ဇင်ညာလည်းမလွန်စေနဲ့အိတ်လည်းမလွန်စေနဲ့အရာလည်းမလွန်စေနဲ့သွားရထိုင်လျောက်ဣရိယာပု၄ပါးမျက်မျက်တတ်တဖြစ်အောင်နေပါထိုင်ပါတဲ့နံပါတ်၄မင်းဇတပယောဂတာလုံလာဝိရိယလျှော့လဲမလျှော့နဲ့တဲ့လွန်လဲမလွန်နဲ့တဲ့ပုံမှန်အတိုင်းဝိရိယကိုအစိုက်ပါတဲ့နံပါတ်5သာရဒကာယပုဂ္ဂလပရိဝိဇနတာ ကိုကြမ်းနှုတ်ကြမ်းစိတ်ကြမ်းတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ပါတဲ့နံပါတ်6ပါတတိကယပုဂ္ဂလသူဝနာတာ ကိုစိတ်အိမ်မြသောပုဂ္ဂိုလ်ကိုမှီဝဲရှင်တွဲပြီးတော့နေပါနံပါတ်9တထတိမုဒ္ဒတာပါတတိတံဘောစဉ်တရားတွေဖြစ်ဖို့ရန်အတွက်အမြဲတမ်းကြောင်းကြစိုက်ပြီးတော့အထုတ်ပါအလုံးဘယ်နှပါလဲ9ပါးရှိတယ်နော်နားလည်တယ်မဟုတ်လား ကဲဆိုရလို့ဆောင်မှုလေးဘောဇင်ဥဒုဘောဇင်ဥဒုနေထိုင်မှုနေထိုင်မှုမိပြုသင်မြန်းရာမိပြုသင်မြန်းရာဒါတင်းနှင်းသုံးမိပြုသင်မြန်းရာဆိုတာဘောဇင်မိပြုသင်မြန်းရာမိမိနဲ့လျောက်ပါသောဘောဇင်ကိုမိဝဲပါတဲ့မိမိနဲ့သင်မြန်းတဲ့ဘောဇင်ကိုမိဝဲပါမိပြုသင်မြန်းရာဆိုတာအလုံးတွဲ ဘောဇင်နဲ့လက်တွဲဥဒုနဲ့လက်တွဲမိမိနဲ့မှီသင်မြန်သောဥဒုကိုမှီဝဲပါမိမိနဲ့သင်မြန်သောဣရိယာပုနေထိုင်မှုကိုမှီဝဲပါဒါကိုဘောဇင်ဥဒုနေထိုင်မှုမှီပြုသင်မြန်ရမှီပြုသင်မြန်ရဆိုတဲ့စကားကိုဘောဇင်နဲ့လည်းတွဲဥဒုနဲ့လည်းတွဲနေထိုင်မှုနဲ့လည်းတွဲဒါတင်းနှင်းသုံးသုံးပါမိမိနဲ့တစ်တင်လျောက်ပါသောဘောဇင်ကိုမှီဝဲရမယ်ဥဒုကိုမှီဝဲရမယ်နေထိုင်ရမယ်ဒီလိုဆိုလိုတယ် ဆိုဘောဇင်ဥဒုဘောဇင်ဥဒုနေထိုင်မှုနေထိုင်မှုမိပြုသင်မြန်ရာမိပြုသင်မြန်ရာဘောဇင်ဥဒုဘောဇင်ဥဒုနေထိုင်မှုနေထိုင်မှုမိပြုသင်မြန်ရာမိပြုသင်မြန်ရာမလွန်မယုတ်မလွန်မယုတ်လှုပ်လှထုတ်လှုပ်လှထုတ်ကြံ့ကြုတ်သူရှောင်ပါ နံပါတ်၄၅လေးနဲ့ကမလွန်မယုတ်လှုပ်လာထုတ်သကနံပါတ်၄ကြံ့ကြုတ်သူရှောင်ပါသကနံပါတ်၅မလွန်မယုတ်လှုပ်လာထုတ်ကြံ့ကြုတ်သူရှောင်ပါငြိအေးသူတွင်မိဝဲရှင် ထိုတွင်စိတ်ညွတ်ပါဒါက6နဲ့ခွန်ညေဧသူတွင်မိဝဲရှင်ကနံပါတ်6ထိုတွင်စိတ်ညွတ်ပါကနံပါတ်ခွန်ညေဧသူတွင်မိဝဲရှင်ထိုတွင်စိတ်ညွတ်ပါပတ္တာတိပွားခွန်နှစ်ပါးညွန်ကြားထကထာပတ္တာတိပွား ခုနှစ်ပါးညွှန်ကြားထကထာပါတရိသဘောစဉ်ဖြစ်ခြင်းအကြောင်းခုနှစ်ပါးအထကထာမှာညွှန်ပြထားပါတယ်တဲ့ဘောစဉ်ဥဒုဘောစဉ်ဥဒုနေထိုင်မှုနေထိုင်မှုမိပြုသင်မြတ်ရာမိပြုသင်မြတ်ရာမလွန်မယုတ်မလွန်မယုတ်လှုပ်လှထုတ်လှုပ်လှထုတ်ကြမ်းကြုတ်သူရှောင်ပါကြမ်း မြေအေးသူတွင်မိဝဲရှင်ထိုတွင်စိတ်ညွတ်ပါပတ္တာတိပွားခုနှစ်ပါးညွန်ကြားထကထာတဲ့ဆိုကြည့် ပါဠိတန်ဖိုးစဉ်တရားရဲ့သဘောတရားနဲ့အကြောင်းဖြစ်ခြင်းချက်ခုနှစ်ပါးပေါ့ဒါပါပဲဘောဇင်ကခုနှစ်ပါးဆိုတော့ဒီနေ့ဖိနေပြနဲ့ဖန်ကြာတရားမဟောရတော့နောက်ပါကြမှာပဲသမာဓိနဲ့ဥပ္ပခါတရားဆင်ပြရင်လည်းဟောရမှာဒီနေ့ဒီနေ့ဖိနေဖြစ်သွားပြီမို့လားဒါငါးပါးပဲပြီးတာပေါ့ဒါပါပဲကဲဤကဲ့သို့မြတ်စွာဘုရားဟောကြားတော်မူအပ်သောပါသတိသံဘောဇင်တရားတော်ဒေသနာတော်မြတ်ကို ယုတ်သေးစွာကျမ်းနာကြားကုန်သောဓမ္မသောနာကုသကစေနာပေါင်းတို့ရောက်အာလုံသောယောဂီသူတော်စင်တို့ရဲ့သန္တာမှာပါတာတိတံဘောစဉ်ဖြစ်ခြင်းကြောင့်ခုနှစ်ပါးသောတရားတို့ကိုမိမိတို့သန္တာမှာဖြစ်ပေါ်စေကြပြီလျင်ထိုပတ္တိတံဘောစဉ်ကိုမှီပြည့်ပြည့်ဖြစ်ပေါ်လာသောခန္ဓာ၅ပါးယုံနာတရားတို့ချွင်းရမညဘုံညာနိဗ္ဗာန်တရားတို့တရားများကိုလွယ်ကူသောအသိဉာဏ်ဖြင့်အာလုံမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း